ခြေဆုတော်ရှင်အေကမဟာပန္တိတာမိုးကုတ်ဆရာတော်ဘုရားကြီးအမရဗုဒ္ဓမြို့တွင်20ရက်8လ58ခုနှစ်၌ဟောကြားဆုံးမတော်မူသော အသေးစသိဉ္ကြီးဝေပုံလာတောင်ဥပမာပြတရားတော်အာရမဓမ္မတွေတရားနှလုံးသွင်းဖို့ရာ အာထုမှရမယ်ဆိုတာကိုလည်းစိတ်ထဲဆုံးဖြတ်ချက်ချထားကြပါလို့ရှင်းဥစွာသတိပေးတယ်။သူတော်နဲ့မရနိုင်ဘူးဆိုတာမှတ်ထားရမယ်။အာထုမှရမယ်ဆိုတာလေးလေးနက်နက်မှတ်ထားရမယ်။အကယ်၍ဘုန်းကြီးတရားဓမ္မတွေကတရားကိုအာမထုတ်တော့ပါဘူး။သူကြီးပဲတောင်းပြီးသူတံပဲကံပြီးသူတောင်းနေမယ်ဆိုလို့ရှိရင်ဖြင့် နောက်ဘဝလည်းတောင်းလဲစမတတ်လို့တောင်းရုံပဲလာလတံဘဝတွေတောင်းလဲစမတတ်လို့တောင်းရုံပဲ တောင်းလို့ရတာဒီလူပြည်နတ်ပြည်ဗြဟ္မပြည်ရပါတယ်နိဗ္ဗာန်ဆိုတာတော့တောင်းရုံလေးတောင်းလို့တော့မရပါဘူးအာထုမှကိလေသာသေမယ်ကိလေသာသေမှရမယ်ဆိုတာမှတ်ထားကြပါ၎င်းကိလေသာမသေးသေး၍ကာလပတ်လုံးလဲ ဘုန်းကြီးတို့တရားဓမ္မတွေ၌အယိုးတို့အသားတို့ဒီကားလို့ဆိုလို့ရှိရင်ဖြင့်တဲ့တောင်းမယ်ပုံမယ်ဆိုတာမှတ်ထားပါအခုကောက်ကတံဖရာလက်ထက်ကအိန္ဒိယမှာရှိတဲ့ဝေပုံလတောင်ဆိုတာရှိသည်ကောက်တံဖရာလက်ထက်ကဘုရားခင်ကိုရမကြီးလည်းလဝဲရန်လက်ရရန်နေနဲ့ အဲ့ဒီအခါမှာလူဖြစ်တဲ့လူတွေကလည်းနှစ်လေးသောအသက်ရှည်တယ်လို့မှတ်ထားပါကောက်ကတံဖရာလက်ထက်ကအနှစ်လေးသောအသက်ရှည်တဲ့လူတွေဟာအဲ့ဒီအချိန်မှာဝေပုံလတောင်ဆိုတာအခုလည်းရှိပါတယ်အခုအဲ့ဒီဝေပုံလတောင်ဟာအဲ့ဒီကောက်ကတံဖရာလက်ထက်ကရှည်ကျင်တက်လို့ရှိရင်တက်တာကို၄ရက်တရဆင်းတော့လည်း၄ရက်ဆင်းရ လူတွေလည်းအသက်4000ရှိတယ်ရှင်းတော့လည်း၄ရက်ပဲရှင်းရတယ်ဆိုတော့တက်တော့လည်း၄ရက်ပဲတက်ရတယ်အဲ့ဒီတောင်ဟာဘောနာကုံဖះလက်ထက်ကြလာတော့၃ရက်ရှင်း၃ရက်တက်ပဲရှိတော့တယ်ဘယ်နဲ့ကြောင့်ဒီတောင်နှိမ့်သွားပါလိမ့်မလဲလို့ဘုန်းကြီးတို့ဓမ္မတွေကမေးခွန်းထုတ်လို့ရှင်းရှင်း အဲ့ဒီလက်ထက်မှာသေခဲ့တဲ့လူတွေအသားတွေအသွေးတွေအယိုးတွေကတောင်ကိုပြုတ်ရင်းမြုပ်ရင်းနဲ့ပင်လေရေတွေနဲ့အမျိုးမျိုးဖုံဖုံလူတွေကအယိုးတွေအသားတွေတိရစ္ဆာန်တွေအယိုးတွေအသားတွေအလုံးစုံတွေကတက်ပြီးဒီကလာကောက်ကတံဘုရားလက်ထက်က၄ရက်တင်၄ရက်ရှင်၄ရက်တက်ရတဲ့တောင်မှာ ကောဏဂုံဖရာလက်ထက်ကြတော့3ရက်ချင်း3ရက်တက်ပဲရှိတော့တယ်အဲ့ဒါဘာတော့လို့မေးလို့ရှိရင်ဘုန်းကြီးတို့နေတကွာဘုန်းကြီးတို့တရားဓမ္မတွေသေခဲ့ခြေခဲ့လို့ဒီနေရာမှာမြုပ်ပြီးဒီနေရာမှာသားတွေအသွေးတွေအယိုးတွေက မြေဖြစ်ပြီးဒီကာလတက်လာတာလို့မှတ်ရပါတယ်ဘလောက်သေခဲ့ရတယ်ဆိုတာတရားဓမ္မတွေသိရောပေါ့ဗျာ တောင်နဲ့သာတိုင်းရတော့တယ်ဘယ်နှခါသေးတယ်ဆိုတာမပြောနိုင်ဘူးသဘောကျကြဘာနဲ့တိုင်းရပါတောင်နဲ့သာတိုင်းရတော့တယ်ဒကာရမတွေဘယ်နှခါမြုပ်လို့ဘယ်နှခါသားရည်တွေမြေကြီးဖြစ်ပြီးဒီကာလမြင့်မောက်လာတယ်ဆိုတာပြောစရာမရှိဘူးလို့တန်ရုပ်ပါဠိတော်မရမှာအနမတက်ကတန်ရုပ်ပါဠိတော်မှာသေသေးချာချာဟောတော်မူတယ်ကောင်းပြီဒါဖြင့် ကောဏကုံဘုရားလက်ထက်ကြတော့3ရက်ရှင်3ရက်တည်းရှိတော့နော်မှန်ပါဗျာကတ္တဗဘုရားလက်ထက်ကြတော့ဒီတောင်ဟာအာလုံးတရားဓမ္မတွေသေကြကြေကြတဲ့ရိုးတွေအသားတွေကြောင့်နှစ်ရက်တည်းနှစ်ရက်ရှင်ပဲကြံတော့တယ်မှန်ပါဗျာတောင်ဘက်နဲ့ဖြစ်သွားနှိမ့်သွားတယ်တောင်ကနှိမ့်သွားတာလားအသားတွေရိုးတွေကမြေဩဇာဖြစ်ပြီးတက်လာတာလားလို့မေးခွန်းထုတ်ပါမှန်ပါဗျာ အသားရေရိုးတွေကမြေဩဇာဖြစ်ပြီးဒီကလာတက်လာတယ်ဆိုတာဒကာရမတွေမှတ်ပါမှန်ပါဘူးကာယံဘလောက်သေခဲ့ရတယ်ဆိုတာတော့ဖြင့်တောင်းနဲ့တိုင်းရတော့တယ်မှန်ပါဘူးအမတန်ကြာခဲ့ပြီဆိုတာဒကာရမတွေညာရောက်ပလားမှန်ပါဘူးကောင်းပြီဒါဖြင့်ဂေါရမဖရာလက်ထက်လာကြအောင်စို့တဲ့အခုဂေါရမဖရာလက်ထက်မှာကြတော့ကိုခဏဆင်းပြီးခဏတည့်ရမှန်ပါဘူး တောင်ငန်းနှိမ့်သွားလို့လားတရားဓမ္မတို့သားတွေရိုးတွေကတက်လာတာလားအသားတွေရိုးတွေကတက်ပြီးဒီကလာလာတဲ့ကိစ္စကြီးဖြစ်ပြီးဒီကလာ နေသောကြောင့်ဘုန်းကြီးတို့တရားဓမ္မတွေသေခဲ့ခြေခဲ့တာငါဖះဖြင့်กว่าတဲ့ဒါဂေါရမဖះဟောတဲ့တရားဘလောက်သေးခဲ့တယ်တော့ငါမပြောနိုင်ဘူးအဲ့ဒီတောင်နဲ့သာတိုင်းပြီးဒီကလာတောင်မြုပ်သွားတာသာရှိပေတော့ဆိုတော့ဖြမ်းမြရေမြုပ်သွားတာဘူး ဒါပြန်ဒကာဓမ္မတို့ဤခန္ဓာကိုယ်ဘုန်းကြီးများတို့ဤခန္ဓာကိုယ်သည်မြင်များတော့သိခဲ့လေဆိုတာဖြင့်ရေတွက်လို့မပြနိုင်တော့ဘူးလို့ပြောလိုက်တာပဲတောင်းတဲ့တိုင်းသာပြလိုက်ရတယ်ဆိုတာဒကာဓမ္မတွေရှင်းသွားပြီအဲ့ဒါကြောင့်မင်းတို့ခန္ဓာကိုယ်ကြီးဖြင့်ကွာတဲ့ရလိုက် မြေဩဇာဖြစ်လိုက်ရလိုက်မြေဩဇာဖြစ်လိုက်ပြင်းကြပါတော့မုန်းကြပါတော့ ခန္ဓာဇတ်သိမ့်ရပါတော့ဆိုတဲ့ဥစ္စာဘုရားကလေးလေးနဲ့နဲ့အနမတက်ကတန်ရုပ်မှာသေးသေးဖြာဖြာ ဟောတော်မူတယ်လို့မှတ်ပါမှန်ပါဓမ္မတွေပြင်းဖို့မုန်းဖို့ညှင်းဝေးဖို့အချိန်မရောက်သေးဘူးလားအဲ့တော့အဝိဇ္ဇာစကားကိုနားမထောင်ပါနဲ့လို့မှားရအဝိဇ္ဇာစကားကိုနားမထောင်ပါနဲ့လို့ဒကာဓမ္မတွေမှားရ အဝိဇ္ဇာကမသိအောင်ဖုံးထားတော့အခုမှအသက်ရှိသေးတာအခုမှပျော်လို့ကောင်းဆုံးရှိသေးတာပဲလို့အသက်အသက်သူကလှုပ်ထားနောက်ကရေကုံဖုံးရှေ့သေးမာရေကုံဖုံးအဝိဇ္ဇာဘလောက်ဖုံးကျက်တန်တယ်ဆိုတာပေါ်ကြဗလားနောက်ကရေလဲရှေ့သေးလက်တန်နေလဲဒါဖြင့်ဒီဝိဇ္ဇာဖုံးတစ်ချက်ကိုဒကာရမတွေမဖွဲ့နိုင်တော့ပါဘူးဆိုလို့ရှိရင်ဖြင့် နောက်ကသိခဲ့တာတွေလည်းပြန်မကြည့်နိုင်လို့သံဝေကညံဝင်စရာမပါရှေ့သေးလကတွေကိုလည်းသူကဖုံးထားလို့မမြင်ရလို့သံဝေကညံဝင်စရာပါသေးရဲ့တော်ပြီတံပြီဆိုတဲ့စိတ်များလာခွင့်ပေးသေးရဲ့လားအဲဒါလောက်တောင်ယူဆိုတဲ့ဝိဇ္ဇာကိုတရားဓမ္မတွေပြိဿသမုပ္ပါနဲ့ရှင်းပြလို့ရှင်းဖြင့်သေးသေးချာချာခမရတို့ညာထဲမှာ မရှင်းမလင်းမရှိရပါဘူးသေချာရှင်းပါလိမ့်မယ်ဆိုတာမှတ်ကြပါစို့ကိုင်းတရားဓမ္မတို့ဒီဘက်ကနှလုံးချတာဘာခေါ်ကြဩဇေယမရဏဆိုတော့ဒီမှာတစ်ခါသေးခဲ့တယ်ဇေယမရဏဆိုတာအုံမှုသေမှုလို့ပြောခဲ့အဲဒီမှာတခါသေးတဲ့နေရာပါလားဆိုတာသဘောကျ။ကောင်းပြီဇေယမရဏဘယ်ကလာပါလိမ့် ဩပြိပရိနေမိလို့အိုရသေရဆိုတာလာတာပဲပြိပရိနေတယ်ဆိုတာဒီကနေပြီးဒီကာလလူပြည်ကနေပြီးနတ်ပြည်တောက်လျှောက်သွားပြိပရိနေလို့ကလည်းမရမရတော့ဒီကြားမှာတစ်ချက်သေးအောင်မယ်ဆိုတာလေအိဗယ်မရောက်ကြဘူးရောက်ကြတော့ကိုယ်တဲ့ဇာတိမဖြစ်ခင်ဒီကြားမှာဒကာဓမ္မတွေကသုတိလေးတစ်ခုမှတ်လိုက်စမ်းပါဦးဒီကြားသေမှုတစ်ခုရှိရှင်းမလားရှင်းပါ သေမှုရှိပြီးမှပရိသေနေမှုပရိသေနေမှုရှိမှအိုမှုသေမှုဒါဖြင့်ဒါလေးကဇာတိလို့ဆိုတဲ့တရားဓမ္မတို့သဘောကျဒီဘက်ကလေးကပါပါလေဇာတိဆိုတာပါပါလေပရိသေနေမှုဆိုတာမရှင်းကြပရိသေနေမှုဆိုတာတဘောကတဘောကိုအကောင်ထဲသွားလို့ဖြစ်တာမဟုတ်ဘူးအကောင်ထဲသွားတယ်ဆိုရင်လည်းသတ္တရဒိဋ္ဌိဖြစ်လိမ့်မယ် ဒါကြောင့်ဒီသစ္စရဒိဋ္ဌိလည်းလွတ်ရအောင်ပြိတ္တိနေတယ်ဆိုတာသိပြီးမှအကြောင်းကျုပ်ဆက်တာဆိုတာမှတ်ရအောင်လို့ဒကာရမတွေပြိတ္တိရှင်နာဟာတွေဘာခေါ်ကြမလဲသုတိဒါဖြင့်ပရိစ္ဆေသမုပ္ပါသုံးမျိုးပြသေးတယ်အသေးပဲနှခါတွေ့ပြီလို့နှခါတွေ့ပြီဒကာရမတို့ဘယ်နှခါတွေ့ပြီလို့အင်းဒီဘက်ငါသုတိတစ်ခုဒီဘက်ကော ဒီသုတိဘယ်ကလာပါလိမ့်မလဲလို့မေးကြမလို့ဘူးလားအင်းဒီကံကြောင့်လာတာပဲဆိုတော့ခါတိုင်းထုံးစံအတိုင်းမှတ်တာပေါ့တရားဓမ္မတွေဒီနေ့သုတိတစ်ခုတိုးပေးကာမဘဝကြောင့်ကံကုံလို့သုတိမတယ်လာပဲဘူးလားကံကုံတော့ဘာဆိုကြသုတိပြီးပါလာမယ်အဲပရိသေတွေဆိုတဲ့ဇာတိဇာတိပြီးပါလာမယ်အဲဒါကြောင့်ဒီကြားကဟာလေးဘာခေါ်ကြပါမယ် အဲသုတိလေးကနှစ်ခုဆင့်ထားမှတော့မှတ်တာပေါ့ဒကာဓမ္မတို့ကောင်းပြီဒါဖြင့်ဒကာဓမ္မတို့ဒီကံပဲကလာပါလိမ့်မလဲအင်းဘုံဘွားဆွဲလန်းတဲ့ဥပါဒံကြောင့်ကံလုဖြစ်တယ်ဒီဥပါဒံပဲကလာပါလိမ့်မလို့တဏှာကလာတယ်ဆိုတာဒကာဓမ္မတွေကရှင်းတယ်တဏှာပဲကလာပါလိမ့်ဝေဒနာကလာတယ်ဝေဒနာပစ္စယတဏှာနော် ပြင်းပြီမဟုတ်လားဒီဝေဒနာပဲကလာပါလိမ့်ဘတ်တ6မျိုးကလာတယ်မစွန်နိုင်ဘူးလားအင်းဒီဘတ်တပဲကလာပါလိမ့်သလာယနာ6မျိုးဆိုတဲ့မျက်စိနားနာမျက်စိယုံနားယုံနှာခေါင်းယုံလျှာယုံကိုယ်ယုံစိတ်ဒီ6မျိုးကလာတယ်ဆိုတာသဘောကျအင်းဒီသလာယနာဒကာဓမ္မတွေဘယ်ကလာပါလိမ့်နာယုံနှစ်ခုရှိလို့လာတာပဲဆိုတာရှင်းတယ်ဒီနာယုံဘယ်ကလာပါလိမ့် ဝိညာဉ်ကလာတယ်ဒါပြိဿတွေဝိညာဉ်လို့မှတ်လိုက်တာပေါ့ရှင်းကြလားဘာဝိညာဉ်မလဲပြိဿတွေဝိညာဉ်ဆိုတာဒီတိုင်းမှာပဲလို့မှတ်ထားတာပေါ့ဒီပြိဿတွေဝိညာဉ်ဆိုတာလေဒီတိုင်းလာလို့မဖြစ်တော့သူ့ရှင်သားကသုတိထဲပါအောင်ဘာထဲရအောင်သုတိထဲရအောင်မယ်ဆိုတော့ဒီနာကသုတိလေးထဲပါအောင်ခမရတို့ရထားတဲ့ပြိဿသမုပ္ပါကကြော်လွှားကြီးဖြစ်နေတယ် ဒီသုတိဘယ်ကလာပါလိမ့်မလို့လို့ကုလဘူးတို့တရားတိုက်တို့အာလုံးသိလိုက်ရှင်တို့မေးလိုက်ရင်အော်ကံကလာတာသင်္ခါရဆိုတဲ့ကံကမလာဘူးလားရှင်းကြပါလားကောင်းပြီသင်္ခါရဆိုတဲ့ကံသုံးခုကလာတယ်ဆိုတဲ့သင်္ခါရပစ္စယဝိညာဏလို့သာဆိုတယ်ဒီကြားတဲ့သုတိထဲရဝိညာဉ်သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဆိုတာတော့အကြောင်းကျိုးတော့ဟုတ်ပါရဲ့မသေးဘဲနဲ့ဖြစ်တဲ့အိဗယ်ရောက် ဒါကြောင့်ဒီကြားသုတိထက်လိုက်တယ်ဆိုတော့သဘောကျသိပြီးမှဖြစ်ရကောင်းပြီတရားတွေဒီကားလို့ရှင်ဒီသင်္ခါရ၃ခုကာယသင်္ခါရဝစီသင်္ခါရစိတ်တသင်္ခါရဆိုတဲ့ကာယကံဝစီကံမနောကံတွေဒကာဓမ္မတွေဘယ်ကလာပါလိမ့်မလဲအဝိဇ္ဇာကလာကောင်းပြီဒါဖြင့်ဒကာဓမ္မတို့သုတိဘယ်မျိုးတွေ့ပြီဆိုတာဒကာဓမ္မတွေပဲဝေဖန်ပါတော့ သုတိ၃မျိုးဘဝ၃ပါးဆက်ပြတာကိုဗျဘဝ၃ပါးဆက်ပြတဲ့အတွက်သုတိပဲမျိုးတွေ့ရကောင်းပြီအနာဂတ်ဘဝမှာလည်းသုတိတခုပြစ္ဆုတ်ပံဘဝအဆုံးမှာရောအင်းအတိတ်ဘဝအဆုံးမှာရောဘယ်နှခါသေးရတယ်ဆိုတာဒကာဓမ္မတို့အတိတ်ကလည်းတစ်ခါသေးခဲ့ရပြစ္ဆုတ်ပံကလည်းအနာဂတ်ဘဝကြတာဒါဖြင့်ကျွတ်တို့ဒီကားလို့ဆိုလို့ရှိရင် ယခုလာခဲ့ကြယခုဘဝဆိုတာ1 2 3 4 5 6 7 8လို့မှတ်လိုက်ယခုဘဝကဘယ်နှခုပါလဲအတိတ်ဘဝက1 2 3သုတိခဲ့တဲ့အတွက်သဘောကျအနာဂတ်ဘဝတော့ဖြင့်ငကောကပါပိသဖြစ်သောကြောင့်ဇာတိဇရာမရဏဆိုတဲ့သုတိပါပိသဖြစ်ရှင်းကြပါလားသုတိပဲမျိုးပါဒါဖြင့်ဒကာရမတို့ အတိတ်ဘဝတုန်းကလည်းသုတိတစ်မျိုးဟုတ်လားသစ္စုပန်ဘဝမှာလည်းဒကာရမတို့ဘဝအဆုံးဘာတွေ့ရမှာအနာဂတ်ဘဝအဆုံးမှာသုတိတွေ့ရမှာပဲမတွေ့ရပဲကောင်းပြီဒီလိုသုတိတွေ့ရတော့သုတိဘယ်လိုမျိုးတွေ့ပါလဲဘဝကသုံးဘဝဆက်ထားတာ ရိမ့်မိကြဘဝကဘယ်မျိုးဆက်တာအဲပရိစ္ဆေသမုပ္ပါဒေသနာတော်ဟာ၃မျိုးဆက်လို့မှတ်ပါဒါဖြင့်ဒကာရမတို့အတိတ်ဘဝတုန်းကလည်းသေပြီးမှဒီဘက်ကဇာတိဆိုတာလာဝိညာဏံဆိုတဲ့ဇာတိလာဝိညာဏံပြိတိဝိညာဉ်မဲ့နော်သဘောကျပါလားဒီတိုင်းပေါ်လာတယ်လားသေပြီးမှလာခဲ့ရနာဒီတုန်းကမသားတစ်ခါဖြစ်ခဲ့တယ် ဒီဘဝမှာလည်းတရားဓမ္မတွေဒီကံတွေပြီးရင်ဘာဖြစ်မှထင်တော့သုတိဖြစ်အောင်ပဲဆိုတာသဘောကျဒါဖြင့်ဒီဉာဏ်မသာတခါမြုပ်သဘောကျအင်းအနာဂတ်ဘဝရောက်ပြန်တဲ့ပြိစ္ဆေနေပြီးအိုသေးဆိုတာမလာပဲဘူးလားလာပြန်တော့အနာဂတ်ဘဝမှာတခါသေးရမယ်ဆိုတော့ဘယ်နှခါသေးပါလဲကောင်းပြီဒါဖြင့်ငရဓမ္မတော့အခုပြထားတာကကာလ၃ပါး ဒီကအတိတ်အလဲကဘာပါလဲဒီဘက်ကအနာကလို့အဲ့လိုအနာကလို့ခဏမှတ်ပြီးဒီကလာထားလိုက်တော့အော်တို့ဒီကားလို့ဆိုလို့ရှိရင်ဖြင့်အသေးသုံးမျိုးနဲ့လာခဲ့တာဆိုတာမပေါ်သေးဘူးလားပြင်းကြဘူးလားဒါဖြင့်နေတိုင်းပြတဲ့ပြိဿသမုပ္ပါကဘုရားဟောရှင်သဘောကျအခုပြိဿသမုပ္ပါကဘုရားဟောရှင်တဲမှာမှ ဓမ္မနိယမအဖြစ်ဖြည့်ဆွတ်တာလို့မှတ်ရမယ်သုံးဘဝမှာဒကာဓမ္မတို့ဘယ်နှခါသိခဲ့ရပါလိမ့်ဒါကတမ်းပြလို့သုံးခါသိနောက်တစ်ခါတပတ်လှည့်လိုက်လို့ရှင်လဲဘယ်နှခါသိရမယ်ဒါကြောင့်အနာဂတ်ဘဝမှာလည်းသေကံကြီးကြလာတဲ့ခါကျတော့မဉ္ဇဏ်ဘုံဉဏ်ကဒကာဓမ္မတွေကရအောင် အာမထုတ် ပါရသမီးစီးပွားရေးနဲ့ချိန်ကုန်ပြီးဒီကာလနေတဲ့ပုဂ္ဂိုလ်တွေကြတော့သေကံဤမှာသောကပရိဒေဝဒုက္ခဒေါမနသလားမလားဘူးလားသောကပရိဒေဝဒုက္ခဒေါမနသလာလို့ရှိရင်ဖြင့်တရားဓမ္မတို့မသိတဲ့ပုဂ္ဂိုလ်မို့လားမသိတဲ့ပုဂ္ဂိုလ်မှာအာသဝဝင်လာပါတယ်ကာမသဝတို့ဟမ်ဘဝသဝတို့အာသဝတွေဝင်မလာဘူး အဲ့တော့ဒကာဓမ္မတွေသံယုတ်ပါဠိတော်တိုင်လှည့်လိုက်အာသောသမှုရိယာအဝိဇ္ဇာသမှုရိယာဆိုတော့ဒီပြန်လှည့်သဘောကျအနာဂတ်ဘဝသေပြီးတော့ကိုဒကာဓမ္မတို့ပြန်ပြီးမလှည့်လားပြန်လှည့်လိုက်တဲ့အခါကျလို့ချင်းဖြင့်ဒကာဓမ္မတို့အသေးသုံးမျိုးလှည့်တယ်ပြိဿသမုပ္ပါအာသောသမှုရိယာဒီအဝိဇ္ဇာကြောင့်ပြန်လှည့်အဝိဇ္ဇာဖြစ်เสีย သင်္ခါရပိသုတိသဘောကျအဲ့တော့သင်္ခါရပိစရာဝိညာဏပေါ့ဗျာဝိညာဉ်ပြီးတော့နာယုံမလားဘူးလားနာယုံပြီးတော့သာလနာပြီးတော့ဟာသပြီးတော့ဝေဒနာပြီးတော့တဏှာပြီးတော့ဥပါဒနာပြီးတော့ကံနေဖြစ်ရကံပြီးပါဖြစ်ရကံကုံတော့သေပြန်တော့သုတိတခါလားမလားဘူးလားကဲသုတိပြီးတော့မှဒီကံလေးပြိပ္ပရိဆက်တယ် မဆက်ဘူးလားအဲ့တော့ကာမဘဝပြည့်စရာဇာတိနဲ့မကြိုက်လားသို့သောဘုရားကတော့ဒီသုတိကိုခြံပစ်ခဲ့ဒီနေ့တော့ဖြင့်ဝဝလတောင်ကိုဟောတဲ့အတွက်သုတိပါထည့်ပြမသေးဘဲနဲ့တော့ဇာတိကမပေါ်နိုင်လို့သဘောကျပါလားဒါဖြင့်ဇာတိပြီးတော့ပါလာပါမယ်ဗျာမရဏသေကံဒီမှာသောကပရိဒေဝဒုက္ခဒေါမနသမလာဘူးလားလာတော့ဘ누구ဝင်လား အာသောဝင်လာတော့အာသောသမှုတရားဝိဇ္ဇာသမှုတရားဆိုတော့ဒီပြန်မလဲဘူးလားဒါဖြင့်ဒကာရမတို့အသေးကြီးလှဲ့တသံရာလုံးဘာတွေနဲ့လှဲ့တသံရာလုံးအတိတ်အနာကပစ္စုပန်တဲ့ကိုပိုးရှိသေးလားရှိတိုင်းရှိတိုင်းလည်းဘာတွေတွေ့ရပါလိမ့်ဒါဖြင့်ကောက်ကတံဘုရားလက်ထက်ကဝေဝူလတောင်ဟာ၄ရက်တဲ့၄ရက်ဆင်း ရှိတာကကောဏကုံဘုရားလက်ထက်ကြတော့ဘုရားဓမ္မတို့၃ရက်တည်း၃ရက်ဆင်းဆိုတာဒီဒကာဓမ္မတွေတယောက်တည်းသေတာကိုကဘုရားတဆူတဆူကြားမှာလဲမနှဲသေးရတွေဖြစ်လေသောကြောင့်တောင်ကြီးကိုမြုပ်လာအယိုးတွေသားတွေကြောင့်တောင်တွေပါဖြစ်လာမြုပ်သိမ့်ရလားသဘောကျဒါပြန်ဘုန်းကြီးတို့ဒကာဓမ္မတွေဒီအသေးစက်ကိုဖြင့်ရပ်ဖို့ရမကောင်းသေးဘူးလား အခုတော့ဖြင့်အော်အတိတ်ကလည်းဒီလိုသေခဲ့တယ်ဆိုတာသိသဘောကျမရဏံပိဒုက္ခသစ္စာအင်းပြစ္ဆုတ်ပံဘောကလည်းဘယ်လမ်းဆုံးမှာပါလိမ့်မရဏံပိဒုက္ခသစ္စာလမ်းဆုံးအနာဂတ်ဘဝရောက်ပြန်တော့လည်းဘယ်လမ်းဆုံးဒီလိုပဲလှည့်သွားနောက်ဒီဘက်ကပြန်လဲလိုက်တော့လေဒီတိုင်းသွားအောင်ပါပဲဒါဖြင့်ဒကာရမတို့အသေးဆက်နေတာပဲ ပြင်းပြပါလားပါရင်များဆက်အသေးဆက်နေတယ်ဆိုတာဒကာရမတွေကောင်းကောင်းသဘောပါပါလားဒါဖြင့်ကိုယ်အသေးကိုကြည့်ပြီးဒကာလားအခုတော့ဖြင့်အတိတ်ကသေးခဲ့တာလဲကိုမြင်ပြီမြင်ဘူးလားပြစ္ဆုတ်ပံသေဦးမှာရောအင်းအနာကမက်ဖို့မရရင်လည်းသေဦးမှာရောထိုကဲ့သို့မြင်သည်ဖြစ်လေသောကြောင့်ဩတို့လမ်းကဖြင့်အသေးလမ်းသက်သက်ပဲ ဘယ်နဲ့ဆိုကြဒကာဓမ္မတွေလမ်းကဘာလမ်းပါလိမ့်အသေးလမ်းလျှောက်ပြီးဒီကရာနေတာမသေးရများရှာဖို့တော့အချိန်ရောက်ပေါ့လို့ဘုန်းကြီးကတိုက်တွန်းအသေးလမ်းလျှောက်ကြည့်လာခဲ့ရတာဘယ်လောက်ကြာဘူးတောင်ပြည့်အောင်ကျွတ်အသေးရိုးတွေကခြံရနိုင်တယ်ဆိုတော့အမှန်တန်ဆိုးရမလဲဘူးလားဘယ်လောက်ကြာတော့အသေးလမ်းလျှောက်ခဲ့တယ် မရေတွက်နိုင်တောင်ကြီးကိုပြည့်လာအင်းအသေးလမ်းလျှောက်ခဲ့တာဒကာရမတွေဘယ်လောက်ကြာတော့၄ရက်တဲ့၄ရက်ဆင်းတောင်ဟာ၃ရက်တဲ့၃ရက်ဆင်းဖြစ်ရကျွတ်တို့အသေးတွေကလေအခုနောက်ကိုဒီတောင်ပေါ်မှာကျွတ်တို့အယိုးတွေက ပုံပြီးတောင်ပြောင်းမယ်ဗျမပြောက်ပေဘူးလားခိုင်းတာဖြင့်ဒကာရမတို့အသေးဇက်ကိုဖြင့်သခန်းပတ်ကြပါစို့ဆိုတာကို ဒီလိုပါဇက်ကအတန်ထွက်နိုင်တဲ့အခြေအနေကိုမလွယ်ဘူးအသေးစားကိုဖြင့်စကံပတ်ကြပါစို့ဆိုတာဒကာရမတွေဘယ်တော့မှမကြဘူးဒါဖြင့်ဒီဒကာဒကာရမတို့အသေးစားစကံပတ်ရသဘောကျကောင်းပြီဒါဖြင့်နောက်ကလာခဲ့တာဖြင့်သေလန်းကြီးလာခဲ့တာဒါကြောင့်ဒကာရမတွေအင်းဘယ်ကလာလား လာတဲ့အချိန်မှာဖြင့်ဒီရောက်တဲ့အချိန်မှာဖြင့်ဓမ္မဒကာဓမ္မတွေဘက်ကလာကြသရုံးလို့မေးလို့ရှိရင်သေရာလာခဲ့ပါတယ်ဖေဟာဒါပဲဖြစ်ပြဘာကြောင့်သေရာလာခဲ့ပါတယ်ဖေဟာလို့အဖြေထွက်ရသရုံးလို့ဒကာဓမ္မတွေကမေးလို့ရှိရင်လာတဲ့အချိန်နဲ့အခုအချိန်နဲ့ဒီသေဖို့နီးတဲ့အချိန်လာတဲ့အချိန်နဲ့ရောက်တဲ့အချိန်ဒီဘယ်သူကနီးပါလဲရောက်တဲ့အချိန်ကပုံမနီးဘူးလား ကောင်းပြီရောက်ပြီဒီကာလဒကာရမတွေဒီကားလို့ဆိုလို့ချင်းအသေးနည်းတဲ့စီကြီးပဲသမင်းစားမနေ့ကစားရတဲ့ဒီနေ့သမင်းစားရတဲ့ဒီနေ့ဟာသေကံကြီးစားမနေ့ကသမင်းစားတာကသေကံဝေးစားယနေ့သမင်းစားတာကသဘောပါမနေ့ကဆေးလိပ်တော့တာကသေကံဝေးတော့ဒီနေ့ဆေးလိပ်တော့တာကသေကံ အဲ့တော့ခမည်းတော်ကသေကံဒီမှာကစီရီလေးတောက်သွားသေးတယ်လို့ပြောနေတယ်ကိုတောက်နေတာတော့ထဲပြောတာမဟုတ်ဘူးရိမ့်မေးဗလားခုကိုတောက်နေတာပေါ်ဗလားနောက်ပြန်ဓမင်းစားမှာကြတော့ဘာဓမင်းလို့ဆိုကြအောင်သေကံဒီစားဒီနေ့လည်းဤတကူဗျတပတ်ခါစားမှာကြတော့ဒါဖြင့်တရားဓမ္မတွေသေကံဒီစားဖို့ကိုပဲ ဒီဆိုင်တွေထောင်စီပုံးတွေထားတဲ့ဥစ္စာဒကာရမတွေဘာလို့ဖို့ထားတာတုံးလို့မေးရင်ဘယ်နဲ့ပြောကြသေကံဤစားဖို့ထားတာတွေဖေဟာပေါ်ကြပေါ်ပါအဲ့ဒါခင်ဗျားတို့ကတော့လုံလောက်ပြီလို့ပြောတယ်လုံလောက်တာလားသေကံကြီးဖို့လားဒီထဲကလုံလောက်တယ်ဆိုတဲ့တဏှာကမသေးသေးပါဘူးကွာမင်းစားနိုင်ပါသေးတယ်ကွာ ပြောတာပြောနေတယ်ခင်ဗျားတို့ကလည်းရောင်းနေတာပဲမနေ့ကတည်းယနေ့အသေးနီးတော့ယနေ့စားတဲ့ထမင်းယနေ့ဆံနေပါလေရွေးကြတာဒီကားလို့ရှင်သေကန်ကြီးရွေးပြီးစားတဲ့ဆံပဲမစိုးနိုင်ဘူးလားဒါရင်ဘုန်းကြီးတို့တရားဓမ္မတွေမှာစားတိုင်းစားတိုင်းခမင်းစားတာဩသေကန်ကြီးစားနေတာကူသဘောပါကြဘယ်လိုပါကြအင်းဒါဖြင့် ဆေးလိပ်တွေကုံသွားတယ်သွားဝယ်ကြည့်ဦးမဲချိန်တောင်းပါတော့ပေါ်ဗလားသံပလိဆေးလိပ်ထုတ်ကြည့်တယ်ငါနာထားပြီးဒီကလာဘယ်ချိန်တောက်ဖို့တော့ဆိုဘယ်နဲ့ဖြေကြဟုတ်ကောဟုတ်ကဲ့အရင်ကုံတဲ့ဆေးလိပ်ကအခုနောက်တော့မဲ့ဆေးလိပ်နဲ့သေကံဘဒူနီးဆိုဟာဒါဖြင့်ဆေးလိပ်လောက်တော့တဲ့လူတွေသတိထားပါသဘောကျ ဘယ်ဘာလို့ဖို့စိတ်တွေနောက်ထပ်ဝယ်ပြန်ပါလိမ့်သေကံဤတော့အောင်လို့ပေါ်ကလားအဝတ်ထည်လေးတွေမိုးဖဲထားတာလေးတွေလည်းဘာလို့ဖို့ပါလိမ့်မင်္ဂလာမရှိတဲ့အဝတ်တွေပဲပေါ်လာကြအင်းဒကာဓမ္မတွေကတော့အင်းဒီဟာလေးတော့ဖြည်းဖြည်းမှဝယ်ရဒီဟာလေးကတော့လူတဲ့သူတဲ့တိုးမှဝယ်ရလူတဲ့သူတဲ့တိုးမှဝယ်ရမယ်ဒီဥစ္စာလေးတော့ရိုးသေးသေးခောက်ပြီးဖိုးကလည်းတန်တယ် နောက်လည်းတည်ရမယ်မဟုတ်ဘူးဆိုပြီးဒီကလာထားတဲ့ဝတ္ထုပစ္စည်းတွေပေါ်ဗလားဘယ်အချိန်ဝတ်ဖို့ပါလဲရှင်းမလားပြောကြတာပဲဝတ်တောင်မသွားကြဘူးဒါကြောင့်သွမ်းရအောင်မယ်ပြောကောင်းပြောဘူးလားအဲသေကဏီတောင်မှသူဝတ်ချိန်လေးကဘရအောင်အသေးကစောသွားအသေးကစောသွားတဲ့နဲ့ကြံတဲ့လူတွေကအပေါ်ကသွမ်းလိုက် ဒီလိုကောမထားကြဘူးဒါဖြင့်ဒကာရမတွေနောက်ဝယ်မဲ့အဝတ်တွေကဘာလို့ဖို့ပါလဲအမလေးဘုန်းကြီးနဲ့ပြောရလိုက်တာလို့ဆိုကြသလားတရားကမှန်သလားအကဲခတ်တယ်ပေါ်လားအင်းတရားကမှန်တဲ့ဥစ္စာတော့ဖြင့်ဘယ်သူမှညင်းရအောင်မရှိတော့ပါဘူးသဘောကျလားဂိုင်းဒါဖြင့်တို့ဦးဇမင်းသာသို့ပြီးဒီကလာခမရတို့ ထားကြတဲ့ငွေတွေပါလေးစုပြီးဒီကလာထားကြတရားလေးကိုတက်ကလေးသေးချလက်ကလေးနဲ့ချစားပဲအိမ်လေးဆောက်ထားလက်ကလေးရတဲ့နဲ့တို့စားနေမယ်ဆိုတာဘယ်ချိန်စားမယ်ပြောတာဒီကနေ့စားဖို့လုံးမလုံးမဆိုတဲ့အိဗယ်သဘောကျကောင်းနေတာဖြင့်ဒကာဓမ္မတို့ဒီဒီကနေ့ဒီကားလဲဆိုလို့ရှိရင်ဖြင့်တဲ့ တနေ့တဲ့တနေ့နီးတစ်ချိန်နဲ့တစ်ချိန်နီးတယ်ဆိုတာကညံထဲမှာပေါ်ကြဒါကြောင့်ယခုပြစ္ဆုတ်ပံဘဝမှာလည်းဒကာရမတို့တနေ့တဲ့တနေ့ဘာနီးတာပါလဲဒေကနီးတာဖြစ်ပြီးဒီကလာနေတော့အဲမနေ့ကသမင်းနဲ့ယနေ့သမင်းပြီးတော့ကွာချာမကွာဘူးလားမနေ့ကသမင်းကဒေကံဝေးကစားတာဒီနေ့စားတဲ့သမင်းက ရှင်းမလားအဲ့ဒါပဲခင်ဗျားတို့ကဒီဟင်းလေးတစ်ဝက်ဖြန်ထားပါဦးဒီဟင်းဒီဆံလေးဖြန်ထားပါဦးဟာဘယ်နဲ့ကြောင့်ဖြန်နေပါလဲဘုံတကားသက်ရသေကံဤစားရအောင်လို့ပေါ်မလားခိုင်းတာဖြင့်တရားဓမ္မတွေသိရမယ်ဆိုတာဧကံသိပိဒကလာနေတာပေါ်ခဲ့ နောက်တုန်းကလည်းဘယ်ဘယ်ဘဝကလာခဲ့တယ်လို့ဘုန်းကြီးကမပြောပါဘူးသိပြီးလာခဲ့တယ်လို့ပြောတယ်ရှင်းမလားဘယ်ဘဝကလာခဲ့သလဲအင်းဒီဘဝမက်ဖို့မရသေးလို့နိဗ္ဗာန်မရသေးလေခင်ဗျားတို့ဘယ်များသွားကြမှာတုန်းခြေရှင်ပဲလားကုန်းကြောင်ပဲလားလို့မေးရင်သိပြီးသွားရှင်းမလားကောင်းပြီဒါဖြင့်ဒကာဓမ္မတွေကတချို့ဒါနပြုကြတဲ့ခါကြလို့ရှင်းဖြင့် နောက်ဘဝလည်းစားဖို့တောက်ဖို့အရေးကြီးသေးတယ်အမှန်လေးဒီဘဝလည်းသေကံကြီးစားတာကိုလည်းသူသတိမရဘူးနောက်ဘဝသေကံကြီးစားဖို့ကြိုးစားကောင်းသေးရလားဒါဖြင့်ဒါနတွေပြုကြသီလတွေပြုကြတယ်ဓမ္မတွေဒီကားလို့ဆိုလို့ရှိရင်နောက်ဘဝလည်းသူသေကံကြီးစားရှာတယ်ရှင်းမလားဒီဘဝလည်းသူသေကံကြီး စားကြတောက်ကြတာလေသေကံဤစားသွားတာလေဒီကားလို့ဆိုရင်ဒီဘဝစားလို့တင်းမတိတာနဲ့နောက်ဘဝသေကံဤစားလုံးမပါပဲဘာလောက်တာပါလဲရှင်းမလားဒါဖြင့်သေကံဤစားဖြင့်မလောက်ပါနဲ့အသေးလောက်အောင်လုပ်လိုက်ပါသုံးပြချက်ချပါတယ်အာရမတွေဘယ်လိုချတယ်မလို့သေကံဤစားဖြင့်မလောက်ပါနဲ့တော့ဘာလောက်อ่ะ အသေးလုံးအောင်လုပ်ပါတော့မယ်ဆိုတဲ့စိတ်ကြောင်းဖို့အချိန်မရောက်ဘူးလားဂိုင်းဒါဖြင့်နောက်ဘဝစားဖို့ဆိုတာနဲ့သေကံဤစာနောက်ဘဝသေကံဤစားဖို့ဆိုတာနဲ့ထူးသေးရဲ့ဒါရင်ပြင်ရပါတော့ဒကာရမတို့ဒကာရမတွေအိမ်မော်မနေ့ကတက်တန်နဲ့ယနေ့တက်တန်နဲ့ဘ누구ကသေကံဤဟုတ်ကလား နေ့ကတက်တာဒီကားလို့ဆိုရင်သေကံဝိတက်ယနေ့တက်တာကရှင်းမလားအေးဒါဖြင့်မနေ့ကတပြက်စီမလဲရလို့ဒီနေ့မှတပြက်စီလဲရတယ်ဆိုပြီးတက်မြလဲတဲ့ပုဂ္ဂိုလ်ဒီသေကံဝေးကလဲတာလားသေကံကြီးကလဲတာလားလဲကောလဲမိကြသေးသေကံကြီးတော့တွေးမိရလားမတွေးမိဘူးဖြစ်မှဖြစ်ရလေတဲ့ကြာသေချာစဉ်းစားကြည့်တော့သေကံကြီးကလဲတာ ရှင်းမလားရှင်းပါဘူးနောက်နောက်ဖြင့်၃ရက်တစ်ပတ်မှဆဲတော့မယ်ဆိုလို့ရှိရင်နီးတဲ့နီးမှဆဲမှာဘယ်လိုများဆုံးမဲ့ချကြနီးတဲ့နီးမှဆဲမယ်ဆိုတဲ့အဓိပ္ပာယ်ကပါဗလားတတိကိုဟောနေတာခမည်းတော်မရဏနုဒ္ဓိမရဏနုဒ္ဓိငါဒီမုတ်ချက်သေးရမည်ချိန်မင်းသာလို့တော့ဒီဆိုရတဲ့ဟာဒီလိုမသိလို့ရှင်ရွတ်တာနေလို့ရှင်ကျေးဇူးမများသေးဘူး သဘောကျတပည့်စီတစ်ချက်လဲတာနဲ့တပည့်စီနောက်တစ်ချက်လဲတာနဲ့ဘယ်သူကသေကံနည်းတော့ပေါ်ကြဒါကြောင့်ဒကာဓမ္မတွေဒီကားလို့ဆိုလို့ရှိရင်ဖြင့်ဘာပဲထားထားဘာသာထားတယ်ဆိုတာသဘောကျဘာသာပါလိမ့်သေကံနည်းစာထားတာဒကာသိတဲ့အိမ်ဆောက်တာပဲကျိုးငါဆောက်တာပါလိမ့်သေကံနည်းဆိုဆောက်တာတော်ရွှေကြီးတို့ ဘယ်အတွက်ဆောက်တာလဲသေကံဤအတွက်ဆက်တာဆိုတာပေါ်ဗလားနေခြင်းနဲ့သေခြင်းကတော့ဘယ်ကအများသေခြင်းကနီးတယ်ဆိုကြပါစို့သဘောကျသေခြင်းနီးမှအိမ်ဆောက်တဲ့ခါကြလို့ရှိရင်ဖြင့်ဒကာရမတို့ပဲစဉ်းစားကြည့်ပါတော့သူအသေးမမြင်လို့ဆောက်တာရှင်းမလားဘာမမြင်လို့ပါသို့တော့ပြုံးသေးကဆောက်ခဲ့လို့ရှိရင်လည်းသေကံဝေးကဆောက်တယ်ဆိုရသေးရဲ့ ခုဘွားဘိုးကြီးဘွားကြီးအိုမဆောက်ပြန်တော့သေကံဤဆောက်တာပဲဆိုတဲ့ဥစ္စာသဘောကျ။ခိုင်းဒါဖြင့်ဒကာရမတို့အသေးဟာဇတ်သိမ့်ကြပါစို့။ဘယ်လိုလုပ်ကြမလဲ။အသေးဇတ်သိမ့်ကြပါစို့လို့သတိပေးလိုက်ပါလေ။အခုအတိတ်ဘဝကလည်းသေပြီးမှပြစ္ဆုတ်ဘဝရောက်ခဲ့။ပြစ္ဆုတ်ဘဝကလည်းသေပြီးမှအနာဂတ်ဘဝရောက်ခဲ့ မသေးပဲနဲ့ရောက်တာမရောက်ပါဘူးဒါကြောင့်ယနေ့ပြတဲ့ပြိဿသမုပ္ပါကအသေးပဲမျိုးပါအသေးသုံးမျိုးပါတယ်ဆိုတာဓမ္မတွေရှင်းမလားရှင်းပါဘူးကောင်းပြီဒါဖြင့်ခொနဲ့ကကောက်ကတံဖရာလက်ထက်ကဝေဘူးလတောင်ဟာ၄ရက်တဲ့၄ရက်ဆင်းဟာကောဏကုံလက်ထက်ကကောဏကုံလက်ထက်က၄ရက်တဲ့၄ရက်ဆင်းဟာကတ္တဗဖရာလက်ထက်ကြတော့ဘယ်၄ရက်တဲ့၃ရက်တဲ့၃ရက် ဟာဒီတောင်ကြီးကဘယ်နဲ့ကြောင့်လို့ဆိုတော့လူရိုးတွေလူသားတွေဒါတွေကမျိုးသွားတယ်ရိပ်မိဗလားလူရိုးတွေလူသားတွေတိရစ္ဆာန်ဖြစ်တဲ့ရိုးတွေတိရစ္ဆာန်ဖြစ်တဲ့သားတွေကတောင်ကြီးမျိုးသွားတယ်သဘောကျဗလားဘလောက်သိခဲ့တယ်ဆိုတာပေါ်ဗလားကောင်းပြီဒါကြောင့်ဒီအသေးကိုဟောရခြင်းနေဒကာဓမ္မတို့ဇတ်သိမ့်ခြင်းတဲ့စိတ်ပေါ်ပါစေတော့ဆိုပြီးခေါ်တယ် ရင်ပြီလားဘာယာအကျိုးစီးပွားလို့ရှိလို့ဟောပါလေဘာဇသိဉ္ဇနာပါလေအသေးဇသိဉ္ဇမတခါတိုက်နေရကြမယ်ဘုလားဘုရောနေရကြမယ်ကောင်းပြီဒါပြန်အသေးဇသိဉ္ဇအောင်ဒကာဓမ္မတို့ဒီနေ့တရားဟောပါတော့မယ်တဲ့အသေးဇသိဉ္ဇတဲ့တရားဟောလိုက် ကောင်းပြီအသေးဇာသိမ့်တယ်ဆိုတော့ဒီပစ္စုပန်ဘဝသေပြီးနောက်သေကြမရှိဘူးသဘောကျပစ္စုပန်ဘဝသေပြီးတော့ဒါဖြင့်ဒီဘက်ကအသေးထားဒီဘက်ကရအနာဂတ်ဘဝတွေသိမ့်လိုက်ပြီဒကာရမတို့အနာဂတ်ဘဝတွေဘာလုပ်လိုက်ပါလိမ့်ပစ္စုပန်ဘဝကနေဖြတ်လိုက်လို့ရှိရင်နေရာကျမှာပဲအတိတ်ဘဝကလည်းသေပြီးခဲ့တာဖြစ်နေသောကြောင့်ဆယ်လို့မရတော့ရသေးရဲ့မရတော့သူ့လည်းသိမ့်လိုက်ပါတော့ ဒါဖြင့်ဒကာရမတို့ပြစ္ဆုတ်ပံဘဝမှာမသေးခင်ပဲနှမျိုးတို့မသေးခင်ရှင်းမျိုးအမြင်သားပဲတကယ်တည်းရဝိညာဉ်ကံဘောကြကောင်းပြီဒါပြန်မသေးခင်အခုတရားဓမ္မတွေဘယ်နှမျိုးနဲ့နေကြပါလိမ့် အဲမသေးခင် ရှင်မျိုးနဲ့နေကြနော်ရှင်မျိုးနဲ့နေတော့ဝိပဿနာဉာဏ်လေးနည်းနည်းလေးဒကာဓမ္မတွေကဉာဏ်နဲ့တွန်းလိုက်ပါလို့သတိပေးလိုက်ဝိပဿနာဉာဏ်ဘယ်နဲ့ကြောင့်သတိပေးလိုက်ရပါသလုံးဆိုတော့မသေးခင်ဝိညာဏယုတ်သလနာဖသဝေဒနာတဏှာဥပါဒကံအကျိန်မောင်းဘလောက်ဖြစ်နေသရုံးလို့မေးရင်ဘယ်နဲ့ပြောကြ။အော်မသေးခင်ဒါရီချက်ဖြစ် သဘောကျမသေးခင်ပြိဿသမုပ္ပါဒိဖြစ်မနေဘူးလားကောင်းပြီဒါဖြင့်အချိန်ပေါင်းဘယ်လောက်ဖြစ်ပါလဲမရေမတွက်နိုင်ဘူးစိတ်ပေါင်းကလည်းမရေတွက်နိုင်နာယုတ်ပေါင်းကအဲမျက်လုံးပေါင်းငါးပေါင်းစိတ်ပေါင်းကအင်းဖတ်တာပေါင်းဝေဒနာပေါင်းတဏှာပေါင်းအင်းဥပါဒံပေါင်းကံပေါင်းမရေမတွက်နိုင် မသေးခင်မသေးခင်မျက်လုံးလေးဖွင့်လိုက်လဲတစ်နှစ်တစ်ကရှစ်ကြောင်သွားနားလေးဖွင့်လိုက်ဒါဝိပဿနာဉာဏ်အာမထုတ်တဲ့ပုဂ္ဂိုလ်မှာတစ်ကရှစ်ရောက်သွားတာကြီးနောက်တစ်ခါမျက်လုံးဖွင့်မြန်တော့တစ်ကပဲရောက်သွားနားလေးထောင်လိုက်ပြန်တော့ဒါဖြင့်ဝိပဿနာမပါတဲ့ပုဂ္ဂိုလ်မှာတနေ့ကိုတစ်ကစားပြီးရှစ်ဘယ်နှကြိမ်သွားပါလဲ မရေတွက်နိုင်ဘူးဆိုတာပေါ်လာကြတယ်လည်းကြောက်ကြကောင်းပါအင်းဒါဖြင့်ပြိဿသမုပ္ပါဒ်ဆိုတာရွတ်နေရမှာလားကိုပြည့်မရေးကြည့်ပေါ့ဗျာသဘောကျကောင်းပြီမက်မလာတဲ့ပုံကိုကြတော့ဘာဖြစ်မယ်ဆိုတဲ့အဓိပ္ပာယ်ရှင်းပြ ပြီးတော့မှမက်ပြပါမယ်တဲ့ဖြဲရမယ်နေရာဌာနကတော့ဒီနေရာပဲဖျားပွင့်တယ်ဒီနေရာသောတာပန်တည်တယ်ကိုယ်နေညာသောတာပန်တည်တယ်ဒီနေရာပဲဟုတ်ကလားနောက်ကိုယ်နေညာနဲ့ကဝပ္ပတို့ပြင်ဆွဲကူငါးဦးတို့ရန်တာဖြစ်တာရောဒီနေရာပဲဥလာဘူးရတခြားနေရာမဟုတ်ဘူးခန္ဓာကိုယ်ရဲ့ခန္ဓာကိုယ်ပြိစ္ဆသမုပ္ပါမှာဝေဒနာနောက်ကနေပြီးဖြစ်ရတယ်ဘယ်နေရာနေဖြစ်ပါလိမ့် အဲ့ဒါဝေဒနာနောက်ကနေဖြစ်တာသိပါရဲ့သားနဲ့ခုဆရာဘုန်းကြီးကပြောတော့မရှင်းလားဗျာရှင်းပါပြီအဲ့ဒီရှင်းလောက်အောင်သိထားပါရဲ့တဲ့သူတို့လိုပဲတော့ဖြစ်ရပါမလို့တရားဥနာပြီးကျွတ်တော်များဖြစ်ချင်လိုက်တာအမဖះရှာအောင်ပဲပေါ့ဖះရှာမှတရားဥကနာမှာဘူးသဘောကျလားဂိုင်ခမည်းတော်မိရေဖះလက်ထက်မှာ ရှင်းဥစွာကြံငါးဂိုင်ဂိုင်ပြီးဖူးကြလေလားဟမ် ဖူးကျင်တော့ဘူးဆိုတာသဘောပါကြဒီကြားကိုတွန်းလိုက်လို့ရှင်းဖြင့်ဒကာဓမ္မတို့ဖျားရှာကြမလို့တော့ဖျားကဒီကြားမှာဖျားဖြစ်တော့ငါလည်းဒီနေရာဖျားဖြစ်တယ်မင်းတို့လည်းဒီနေရာအရိယာဖြစ်အောင်လုပ်ဟောခဲ့ပြီးသားဖြစ်နေတော့မလုံချင်လို့ဖျားရှာသဘောကျဘယ်နဲ့ကြောင့်ဖျားရှာဟောတာဖြင့်ဘုရားတွေလက်ဥစွာဖူးတွေ့ပြီးဒီကာရ ပြတ်တောင်းဝင်ရပါလေဆိုတဲ့ပုဂ္ဂိုလ်ကမလုတ်ရှင်လို့လူပြင်းနေမို့ပေါ်ပါလားဘယ်ပုဂ္ဂိုလ်တွေပါလဲအဲ့တော့ခင်ဗျားတို့အားလုံးဆရာတော်ဆရာသမားတွေစာဥတွေကလည်းဟေးသူလဲတောင်းกว่าဒါမှကျုံရဆုံးရမှာကျုံရဆုံးရမှာဒီကြမင်းသေခြင်းတော့သေလိုက်กว่าမင်းသေပေးပြန်တာငါကြိုက်တယ် ဒီအိဗယ်ကောမရဘူးလားအတော်ဆိုးဘူးတော့အခုသေချာစဉ်းစားရမှာသေဘေးကဘယ်လောက်တက်မှာတောင်ကြီးပြောင်းသေရမယ်ကိုရိုးကိုသားတွေကတောင်ပြောင်းသေအောင်လုပ်လိမ့်မယ်မလုပ်ပေဘူးလားဒါမင်းသူလဲတောင်ကွာမင်းဖြည်းဖြည်းတော့ဖြင့်မင်းမင်းကြီးရတာနိဗ္ဗာန်လဲတော့နီးပါကွာဒါရင်ဒါဖြင့်ဒဇဒဇဒဇဒဇပါရမီဆိုတာဒီလိုဖြည့်ရတယ် ဒါကြောင့်မင်းတို့ဒီကားလို့ဆိုရင်ဖြင့်ဒါနအစသီလလည်းသမထဥပဒနာအဆုံးလို့ဘုရားလည်းဟောထားတာရှိသားပဲအဲ့ဒါဒဇဇလုတ်ကြဆိုတာသေဦးဟေဘာဟောတာပါခင်ဗျားတို့ကအဲ့ဒါနဝင်ချိုးမြတ်နေပြီဟမ်အခုတော့နဝင်ချိုးစရာရှိသေးလားအရင်နဝင်ချိုးစရာမင်းပေအောင်ဆိုတာအတွင်းပါနေတယ်မင်းဒီကားလည်းဆယ်မြဲသေးกว่าငရဲသွားกว่า အမျိုးမျိုးဘုံကိုဒီကြသေးတယ်ဆိုတော့သာသနာ့ဘသေးရမှာသာသနာ့တွင်ဖြစ်ပြန်တဲ့ခရိယာမာမေရင်ဟိန္ဒူတွေဖြစ်နေမယ်ဆိုလို့ရှိရင်လည်းအမျိုးမျိုးဖြစ်ရမှာဘူးမင်းသေးလဲသေးအောင်ကွာပယ်လဲသွားအောင်ကွာနောက်တွေ့ကျင်တဲ့ဘုရားလည်းတော့မင်းတွေ့ပါလိမ့်မယ်ဆိုတော့ဖြီထိုးရတာပေါက်လေဦးမယ်ပေါက်เสียရှိသေးလားဖြီကိုအရွက်စီတာထိုးပြပေါက်တယ်သဘောကျဖြီထိုးရတာပေါက်ပဲပါလေ ခုပြောတဲ့နေကပေါက်ပါမလားမပေါက်ပါဘူးတဲ့ဒီကောင်မှမအုတ်တသိန်းထုတ်လိုက်တယ်ဆိုရင်တသိန်းအကုန်သာတကတိုက်ထိုးမပေါက်တော့ဘုန်းကြီးဆိုဟမ်ပေါက်မှာပဲမဟုတ်လားအဲ့ဒါကပေါက်လန်းသေးချာရှိတယ်အခုကရှိကိုရှိသေးတယ်မရှိတော့ဘူးဆိုတာသဘောပါလားဂိုင်းဒါဖြင့်ဒကာရမတို့အသေးလွတ်တရားကိုပဲပြောပါတော့မယ်အသေးလွတ်တရားကိုခမည်းတော် ထူတောင်းနဲ့တော့မယူနဲ့အာထုတ်ယူလိုက်လို့ရှိရင်ဖြင့်သေသေးရှားရှားရတယ်လို့ဆုံးဖြတ်ရပါဘူးသို့တော့ခမရတို့ကအသေးလို့ရှိရသားနဲ့အသေးရှားနေတာလေးပြောပြကြည့်ဦးအသေးလို့ရှိရနေပါလားအသေးရှားနေတာကဘာတုံးလို့မေးရရှိဒကာဓမ္မတို့အသေးလို့ရှိရသားနဲ့အသေးရှားတာပြောပြဒီကမဲ့မဝင်တော့ဘူးဝေဒနာနဲ့တဏှာကြားမှာမဲ့မဝင်တော့ဘူးဆိုတော့ခမရတို့က ဒီထဲမှာမနေ့ကပြောခဲ့တယ်စိတ်ဆိုတာရှိတယ်မဟုတ်လားစိတ်ဆိုတာ6စိတ်ပေါ့မျက်လုံးစိတ်နားစိတ်နှာခေါင်းစိတ်လျှာစိတ်ကိုယ်စိတ်မနှောစိတ်စိတ်ပဲမျိုးရှိအဲ့ဒီ6စိတ်ဒီထဲမှာနာမရူပံဆိုတဲ့ယူလို့ရုပ်ထဲကအစင်းတစ်ခုယူလိုက်လေဒါယူပါယုတ်ဒါကစိတ်ဒီကသလာယရဏတွေကစက်ခုတစ်ခုယူလိုက်စက်ခုရုပ်ကလေးတစ်ခုဘယ်နှခုယူလိုက် သုံးခုယူလိုက်တယ်ဆိုတော့ဒါလေးဖြုတ်လိုက်ပါတော့ဒကာဓမ္မတွေဒီဘက်ကအရှင်းသဘောကျဒါနာယုတ်သေးကတခုတည်းနှုတ်ယူတာနာယုတ်သေးကယုတ်သေးကအရှင်းတစ်ခုနှုတ်ယူဒီဟာကဝိညာဉ်ဆိုတဲ့အထက်ကမှဝိညာဉ်6မျိုးရှိတဲ့ခါတမျိုးပဲယူသလာနာ6မျိုးရှိတဲ့ခါမျက်လုံးတစ်လုံးနဲ့ယူထားမျက်လုံးယုတ်တစ်ခုတည်းယူထားသဘောကျပါလားကောင်းပြီဒါဖြင့်ဒကာဓမ္မတွေခုယူထားတဲ့သုံးခုသိပလားသိပါ ဒါကဘာပါလဲအထင်ဒါကဘာပါလဲဝိညာဉ်သဘောကျဒီဘက်ကမျက်လုံးယုတ်သဘောကျကောင်းပြီတယ်မနေ့ကပါဠိပြန်ရွတ်လိုက်တဲ့တန်ယောသနိယေတုဓမေတုအတ္တာရနုပါတိနောတဏှာပဝရတိတန်ယောသနိယေတုဓမေတုတန်ယောစဉ်ဖြစ်တဲ့အာယုန်တို့၌ဒါခမရတို့ကိုကိုကိုကိုအရှင်းပေါ့ဗျကိုသာသမီအရှင်းပေါ့ ဒီအရှင်းလေးကိုသလာယရဏရခမည်းတော်မျက်လုံးမျက်လုံးရုပ်ကရင်းနဲ့တဲ့လိုက်တဲ့လိုက်တဲ့အခါကျတော့ခမည်းတော်မှာဝိညာဏံဆိုတဲ့မြင်စိတ်ကလေးပေါ်မပေါ်ပေဘူးလားဒါကအရှင်းဒါကမျက်လုံးရုပ်ဒါကမြင်စိတ်ကောင်းပြီဒါဥပါဒံအာယုံဖြစ်ပါတယ်တဲ့ဒီဥစ္စာဥပါဒံမပေါ်သေးပါဘူးမပေါ်သေးခင်ကသူကအရင်ဖြစ်ရဒါဖြင့်သက္ကုံသပရိစ္ဆာဒီဘက်က သက္ကုဝိညာဏပေါ်ကြမလားပြန်ရွတ်ပါအောင်ဒီဥစ္စာသဘောကျကောင်းပြီတရားဓမ္မတို့ဝါလန့်ခုနှစ်ခုကိုမရိုက်ခင်ကအတန်ဖြစ်သလားရိုက်မှအတန်ဖြစ်သလားဒါဖြင့်နှစ်ခုမပေါင်းပြီပဲနဲ့လားတန်ဖြစ်ပါဒီမှာလည်းဒီကအခန်းယုံဒီကအတိုက်ယုံအတိုက်နဲ့အခန်းနဲ့ရိုက်တဲ့အခါကျတော့မှဒီက မြင်စိတ်ကလေးပေါ့ဘာလို့ခုတ်ရိုက်သလိုအတန်တပွဲပေါ်လာတိန်နံသင်္ကိတိဖတ်တော်ဆိုတော့သူတို့သုံးခုသာကွာတဲ့သဘောတူလှုပ်လို့ရှိရင်ဖြင့်ဖတ်တာပေါ်ရမယ်သဘောကျဖတ်တာဖြစ်เสียဝေဒနာဖြစ်เสียရလွရသေးရလားတဏှာဖြစ်เสียဒါဒါဖြင့်ဒီဒီဥပါဒံတွေကဒကာရမတို့အလိုလိုပေါ်တာလားတဲ့ဟောတာမြင်မိလို့သူတို့ လိုချင်တယ်ဆွဲလန်းတယ်ဆိုတာပေါ်လာလားဒါဖြင့်ဒီအစင်းလေးပေါ့မိမိအစင်းဖြစ်စေသာသမီအစင်းဖြစ်စေသဘောကျမိမိမျက်လုံးနဲ့အမိမိသာသမီအစင်းကိုမိမိကြည့်မိတဲ့တွေ့ဖတ်တာပေါ်လာတွေ့တဲ့ဖတ်တာအင်းငါသားလေးလူလားမြောက်လာပြီဆိုတဲ့ဝေဒနာအင်းခုမှတေဒီတာရာပြောတယ်လို့ခင်းစရာ မလာပါဘူးလားအဲခင်းလို့ရှိရင်ဖြင့်သူ့မမြင်ရမနေနိုင်လောက်အောင်သူနဲ့ခွဲမနေခြင်းနဲ့စိတ်ဥပါဒါမလာပါဘူးလားလာတဲ့ခါကျလို့ရှိရင်သူ့အတွက်ကာယကံဝစီကံမနောကံနဲ့ရောင်းဟဲဝဲဟဲပြောဟဲကျွေးဟဲမလာပါဘူးလားဒါကမ္မဘဝမလာဘူးကမ္မဘဝလာလို့ရှိရင်ဖြင့်သေဦးပြကံကုံတော့ဘာဖြစ်ရသေပြီဘာလာမလို့ပရိသေတွေလာမယ်ပရိသေတွေလာလို့ရှိရင်ဖြင့်အိုသေးအောင်အင်း ဒီဥသေးဘယ်ကလာပါလိမ့်မလဲဒီဒီသေးပြီးတော့ဒီပြိတ္တိလာပြီးဒီဥသေးလာတာဘယ်ကလာပါလိမ့်မလို့လို့လက်သေးရှားတော့မှာအော်သူ့လက်သေးဘယ်လိုပါလဲအစင်းလက်သေးပဲဆိုတာပေါ်ဗလားရှင်းမလားအင်းဒီရှင်းကလည်းဒကာဓမ္မတွေကစဉ်းစားလိုက်ပါကိုယ့်ဟာကိုယ်လုံယူတဲ့ပြိဿသမုပ္ပါ အင်းသူများကဖြစ်တယ်ပြိဿသမုပ္ပါလားမဟုတ်ပါဘူးဘယ်လိုလုပ်ဆိုကြကိုဟာကိုဒကာရမတွေကမကြည့်ရမနေနိုင်လို့ဖြစ်ရဘယ်နဲ့ဖြစ်ရပါလဲဒါဖြင့်ဒီမကြည့်ရမနေနိုင်တော့ဒါကိုပြိဿသမုပ္ပါလို့မဆိုနိုင်ဘူးဒီကံကြောက်မသွားဘူးလားကံကြတော့ကံကုန်တော့ဘာဖြစ်တဲ့သေပြန်တယ်သေပြီဘာဖြစ်ရပြိဿတွေနေရ ပရိသေနေပြီတခါပါလားအိုသေးလားတဲ့ဆိုတော့ဒီသေးဟာဒကာရမတဲ့ဒီဘဝအသေးကတော့ရှိပါသေးတော့ဒီနောက်ထပ်အသေးကတော့ဘသူလုံးလိုက်တာတော့ဆိုလို့ရှိရင်သူပဲဒီအင်းကလက်တယ်ပဲရှင်းမလားဘသူလက်တယ်ပါလိမ့်အင်းကလက်တယ်ပဲဆိုတာဒကာရမတွေသေချာရှင်းမလားခင်ဗျားတို့ကလည်းမကြည့်ရမနေနိုင်ဘူးဘာဖြစ်သေခြင်းမင်းတို့ရိမ့်ပြီလား မကြည့်ရမနေနိုင်တာဘယ်နဲ့များနေကြပါလို့သွားကြည့်လိုက်ဦးမယ်ဆိုတော့သွားကြည့်တယ်ဒီတိုင်းလာတာအိမ်ကြည့်နေတော့ဒီတိုင်းလာတာပဲဆိုတော့ဩခမရတို့အတွက်ကဖြင့်ကြည့်တာဘုန်းကြီးကအပြစ်မဆိုပါဘူးသေခြင်းလို့ကသေချာနေလို့ရှင်းမလားကြည့်တာတော့အပြစ်မဆိုပါဘူးသို့တော့အသေးကပါမပါဘူးလားရှင်းကြပါလားတရားဓမ္မတို့ အဲ့ဒါခင်ဗျားတို့ကတယောက်တယောက်ကြည့်ကြနော်ရှုကြတယောက်တယောက်မကြည့်မရှုလို့ရှင်ခက်ကြလိမ့်မယ်ခက်ပကောခင်ဗျာသိကျင်တာကိုပဲခင်ဗျားတို့ကကြည့်ကြရမယ်ဖွဲ့တာလားတယောက်တယောက်မကြည့်မကြည့်ဘူးဆိုရင်မကောင်းဘူးတဲ့နမရနောက်ထပ်ပေးရမှာမဟုတ်ဘူးကဲဒီကရှိဘယ်နဲ့လောက်ကြမလို့တယောက်တယောက်ကြည့်မှတော်မလားမကြည့်တာကတော်မလားမကြည့်တာတော်လို့ရှိရင်တပည့်တို့ရှူပြမျိုးပြဖြစ်ကုန်မှာပေါ့ မလာပါဘူးလားရွှေပြမျိုးပြကိုဆိုတာမဟုတ်ပါဘူးတဲ့အသေးပြတ်တာခမရတို့ရွှေပြမျိုးပြဒီကားလို့ဆိုရင်ဖြင့်အသေးဆက်မှာပဲသဘောကျဒါဖြင့်ကြည်ရင်ကြည်နီးကောင်းတဲ့ကြည်သဘောကျအခုတော့ခမရတို့ဖြစ်စဉ်ကဘယ်လိုဖြစ်နေကြတုံးဆိုတော့ဒကာရမတို့ဒီခန္ဓာကြီးကလက်ရှိခန္ဓာကြီးကဒကာရမတို့သိတဲ့အတိုင်းတဲ့ဒါလက်ရှိခန္ဓာကြီးမဟုတ်လား ဓာတိကရမရဏမီးတွေကလောင်းနေလို့အပေပဲကြီးနီးတနေ့တနေ့မနီးဘူးလားနီးပါဘူးဒါကြောင့်ဒီနေ့ဆေးလိပ်ကုံသွားလို့နဲ့ဖြင့်ဆေးလိပ်တောက်တာဒီဒကာရမတို့ဘာတောက်တယ်ပြင်းမလားမနဲ့ပြင်းများဆေးလိပ်တောက်လို့ရှင်အဲ့ဒါလေးတော့ပြင်းစွဲမြတောက်ကြစမ်းပါသမင်းစားရင်ရောအင်းပေကန်နိစ္စပဲဆိုတာသဘောပါလားကိုင်းဒါဖြင့်ဒကာရမတို့ခမရတို့ဒီ ဒီတိုင်းသာပြိဿသမုပ္ပါမဖြတ်တော့ပါဘူးလို့ဆိုလို့ရှိရင်ဖြင့်တယောက်တယောက်သာကြည့်ပြီးကြလားခင်ကြမယ်မင်ကြမယ်မုန်းကြမယ်ဟုတ်လားဆိုလို့ရှိရင်ဖြင့်ဒါအသေးရှားတာမှအနာကအသေးမလာပဲဘူးလားပြစ္ဆုတ်ပံသေးပြီးတော့ဗာလာရမယ်အနာကအသေးလာမယ်ဆိုတော့ကအမှန်မရှိဘူးလားကောင်းပြီဒါဖြင့်အခုအသေးလက်ဆက်သတ်ပလားမသက်ခင်ကခမရတို့ဒီဒီ ဒီဆင်းကိုမြင်တယ်ဆိုရင်ဖြင့်ခင်တယ်တွဲလန့်တယ်သူ့အတွက်နဲ့ကာယကံဝစီကံလုံးမယ်မလားပဲဘူးလားသားလင်ခေမွန်အတွက်ကကာယကံဝစီကံနဲ့ခင်လို့လုံးကျွေးကြတာဒီကားလို့ဆိုလို့ရှိရင်ကာယကံဝစီကံနဲ့ဖြင့်ပါတာကြီးမပါဘူးလားအာဒုက္ခမုံကဒီလိုအားလေးမှကြိုက်တယ်ဒီစာမျိုးမှကြိုက်တယ်ဆိုပြီးကာယကံဝစီကံတွေနဲ့မလုံးကြဘူး ယောက်ျားလုပ်တဲ့ပုဂ္ဂိုလ်ကလည်းဒီဝတ္တိထဲမှာကိုယ်သားမယားကကြိုက်တယ်ဆိုရင်ကာယကံဝစီကံနဲ့ဘယ်နဲ့လုံးဒါဖြင့်ကံကြအောင်မသွားတဲ့နေပါသေးလားဒါဖြင့်ဒကာရမတို့လောကီဥမှာပြောကြပါစို့ဘုရားသခင်ကိုရမေကြီးကလူတယောက်မီးထွန်းတယ်ကွာမီးထွန်းတယ်ဟောတဲ့ဒီမီးသေးခြင်းသေးသေးခြင်းလို့ရှိရင်ဖြင့်မိစာမလဲပဲနဲ့စီနောက်တာမထဲပဲနဲ့ထိုင်စီမီးကွက်ဟာ အရင်စီနဲ့အရင်မေးစာကုန်ရင်သူ့ဟာသူသေရမသေးပဲဘူးလားမိကွက်တခုတောင်းနေတဲ့ဒကာရမတွေစီကြီးလို့လည်းတောက်တာပဲမေးစာရှိလို့လည်းသဘောကျမိကွက်တခုတောက်တာဘာကြောင့်ပါလိမ့်စီကြီးလို့လည်းတောက်တယ်မေးစာရှိလို့လည်းတောက်မိသေးခြင်းပြစ်ထားပါမိသေးခြင်းဘာလို့ ਆ မသေးသေးခြင်းဘယ်လိုလုပ်မလဲ အဲမိဇာလဲပဲစီထက်ပဲမိဇာလဲပဲစီထက်ပဲပါဒကာဓမ္မတို့မသေးသေးခြင်းဘယ်နဲ့လောက်သေးသေးခြင်းဖြင့်ပြစ်ထားလိုက်သူမိဇာကုံရင်သူစီကုံရင်သဘောကျကောင်းပြီဒါဖြင့်ဒကာဓမ္မတို့တဲ့ဒီမှာတဏှာတို့ဥပါဒံတို့ကံတို့ဟာစီနဲ့တူခန္ဓာကိုယ်ကမိဇာနဲ့တူ န္ဓာကိုယ်ကဘာနဲ့တူလို့တဏှာဥပါဒံကံတို့ကခန္ဓာကိုယ်ကမိဂါနဲ့တူတယ်ဆိုတော့ဒကာဓမ္မတို့အင်းနောက်ဘဝကတဏှာဥပါဒံကံတို့ကြောင့်ခန္ဓာကိုယ်မိဂါကြီးဖြစ်တယ်ခန္ဓာကိုယ်မိဂါကြီးမှာတဏှာဥပါဒံကံဒီဥသောစီတွေကြောင့်ဒီမိဂါကြီးကတဟုတ်တော့ဇာတိဇရမရဏတွေနဲ့လောင်းမနေရဘူးလားခန္ဓာကိုယ်မိဂါကြီးဒီဒကာဓမ္မတွေယခုတရားနာနေတဲ့ခန္ဓာကိုယ်အမိဂါကြီးပါပဲ ဘယ်နဲ့ကြောင့်မသေးသေးပါလေမိလောင်ခံရပါလေအိုဘေးနာဘေးသေဘေးတွေမိလောင်ခံရပါလေမမေးတော့နောက်ဘဝကပါလာတဲ့တဏှာဥပါဒံကံရှိမကုန်ဘူးတဲ့ပေါ်ကြမလားဘာပါလာတော့နောက်ဘဝကပါလာတဲ့တဏှာဥပါဒံကံတွေကမကုန်မကုန်တော့ခန္ဓာကိုယ်ကြီးကအဲဆင်းရဲလည်းမသေးနိုင်ဒီရဲပြစ်ချိုက်တာတော့မသေးဘူး မိစာမကုံပဲကိုစီကမကုံတော့ပဲနဲ့လေကဲအခုဒီကရမတွေမသေးတာသဘောကျအင်းဘာကြောင့်မသေးသေးပါလိမ့်မလို့သေကံကြီးသာဖြစ်နေတယ်မသေးသေးပါလားအိုးတဏှဘဝကပါလာတယ်အတိတ်ဘဝကပါလာတယ်တဏှာဥပါဒံကံမကုံသေးဘူးစီမကုံသေးဘူးဒါကြောင့်ယခုခန္ဓာကိုယ်မိစာကြီးတွေဒီကရမတို့မငြိမ်းဘူးသဘောပါဗလား ဘယ်နဲ့ကြောင့်ယခုဒီဃာရမတွေမသေးကြပါလိမ့်မလဲဆိုတာပေါ်လားစီလည်းမကုန်မိကြရောအဲ့ဒါကိုနောက်ထပ်မထဲလို့ရှိရင်လေဒကာရမတို့အခုစီကုံလို့နောက်ကပါလာတဲ့စီလည်းကုံမယ်နောက်ကပါလာတဲ့မိစာလည်းကုံမယ်ဆိုငိမ့်ပေါ့မငိမ့်မယ်ဘူးလားဟာဒကာရမတွေကနောက်ကပါလာတဲ့ကဲဒီဘက်ကထားပါတော့ ဒကာဓမ္မတွေနောက်ကပါလာတဲ့တဏှာဥပါဒံကံတွေကမရှိဘူးလားအတိတ်ဘဝကအတိတ်ဘဝကတဏှာရဲ့ဥပါဒံရဲ့ကံရဲ့ဒကာတိုက်ဘယ်မျိုးပါအဲဒီတဏှာဥပါဒံကံတွေပါတော့ဒီဘက်ကခန္ဓာကြီးထားပါတော့ဒီတဏှာဥပါဒံကံတွေကစီနဲ့တူဒီဘက်ကခန္ဓာကြီးနဲ့တူမိဂါကြီးနဲ့မတူဘူးလားအဲ့ဒီမိဂါကြီးဒီကားလို့ဆိုလို့ရှိရင်ဘယ်တော့ငြိမ့်မှာမိသိမ့်မှာတော့မဲလို့ရှိရင်ဒီစီကုံမှာ သဘောကျဒီရှိမကုန်သေးတဲ့ကာလပတ်လုံးအခုတော့ဒကာရမတွေကဒီခန္ဓာကြီးကအတိတ်ဘဝကပါလာတဲ့ခန္ဓာပစ္စုပန်ခန္ဓာကြီးသဘောကျဒါဘယ်ဘဝပါလာလားအတိတ်ဘဝကလှုပ်လိုက်လို့ပစ္စုပန်ခန္ဓာကြီးပစ္စုပန်အတိတ်ဘဝပါလာတဲ့ခြေကြီးသဘောကျတဏှာဥပါဒံကံတွေကဘာနဲ့တူလုံးယခုခန္ဓာကြီးက မိစာချင်းနဲ့မတူဘူးလားဒုက္ခသစ္စာကိုသဘောကျတဏှာဥပါဒံကံတွေကဘာနဲ့တူတော့ဟင်ခန္ဓာကြီးကဒါကြီးကခုသိမ့်မလားမသိမ့်ခင်ကခင်ဗျားတို့ကမျက်လုံးပေါက်ဖွင့်မသိမ့်ခင်ကမျက်လုံးပေါက်ဖွင့်တဲ့ဒီအချင်းကိုခင်ဗျားမင်းနဲ့ကျင်နာတယ်မလားဘူးလားလာတဲ့ခါကျလို့ချင်းဖြင့်ဒိဏ္ဍာလေးနိဖတ်တော့ဖတ်တာဖြစ်เสียဝေဒနာဖြစ်เสีย တဏှာဖြစ်เสียဥပါဒနာဖြစ်เสียကာမဘဝဆိုတော့ခမည်းတော်ကဒါဒီဘဝမှာဖြစ်တဲ့ဖြီးကျမ်းမအဲအတိတ်ကပါလာတဲ့စီလာဒီဘဝမှာဖြစ်တဲ့စီလာဒီစီကဖို့ရှိကုန်မလားအင်းဒီစီတဲ့ဗျာသဘောကျပါလားဒီကတိတ်ဘဝကပါလာတဲ့စီကောကုန်မလားမိစာကော မကုံခင်ကခင်ဗျားတို့ကဘာလဲစီစဉ်သင်းထားပြီသဘောကျစီစဉ်သင်းထားတော့ဘိုးတဲ့နောက်ဘဝဒကာဓမ္မတော့သေသည့်ချမ်းမဲ့၌ခန္ဓာမိစ္ဆာတခုမလာဘူးလားခါဒီမိစ္ဆာအင်းဒီမိစ္ဆာကဘာလောက်တာတုံးလို့မေးလို့ရှိရင်ဖြင့်ယခုမိစ္ဆာကုံသွားတယ်ဒီနေ့သုတိကုံသွားလို့ရှိရင်နောက်မိစ္ဆာကူရပေါ်ပါလားအင်းဒါဖြင့်ဒကာဓမ္မတို့ဒီဟာစီသေး ဒါကသင်ရဖို့မိစာသစ်လဲဖို့အခုမိစာကုန်မလားကုန်ပါဘူးဒါကဒီကံတွေလောက်ထားတာဒီဒကာရမတို့ဘာလောက်ထားတာလဲစီသင့်ဆောင်ထားတာဘာဆောင်ထားတာမလဲစီသင့်ဆောင်ထားတော့ဒီစီကုန်လို့လားဒီမိသေးလို့လားအင်းတို့ဒါဖြင့်ဒီစီတွေကဘာလို့ဖို့ထားတာပါလဲဒီစီကုန်သွားတဲ့အခါ အသက်ပြန်ပြီးကြတာဒီမိဇာနဲ့တွဲဖို့သဘောကျဒီစီစီကစီသစ်လားဒကာဓမ္မတို့စီဟောင်းလားသဘောကျကောင်းပြီသေးပြီးရှားမယ်နဲ့ဒီမိဇာပေါ်မလားမပေါ်ဘူးလားအော်ဒီမိဇာဒီဘုရားမိဇာကုန်လို့ရှိရင်ဒကာရနောက်ဘုရားမိဇာကြီးပေါ်မှာသဘောကျဒါဖြင့်ဒကာဓမ္မတွေလုံနေတဲ့ဒါနသီလတွေဝတ်ကြော့အောင်လုပ်တဲ့ဒါနသီလမှတပါး ဝုတ်ကိုတောင်းတာလောက်တာဖြင့်စီကုံရင်စီထက်ပေါ့မိစာကုံရင်ကြောက်ကြကောင်းသဘောကျပါလားစီကုံရင်ဒါဖြင့်ဒကာရမတွေတနေ့စီပဲနှခါထဲကြသလုံးမိစာကလာမလာပါအင်းဘယ်ချိန်လာမလိုက်မလို့ဆိုတော့ဒီမိစာဟောက်သွားတဲ့ခါကြတော့နောက်မိစာ အသာထိုးဒီစီကုံသွားရင်နောက်စီဒကာဓမ္မတွေစားထိုးမယ်ဆိုတာပေါ်ဗလားဒါဖြင့်ဒကာဓမ္မတွေဘယ်တော့မီးငိမ့်မှာလဲနိဗ္ဗာန်မရတာပေါ်ဗလားဒါဖြင့်ဒကာဓမ္မတို့ကြောင်းကြပါစို့ခြီလည်းမထဲ့မှာနောက်ထပ်စီလည်းစောင့်မထားနဲ့မိစာလည်းစောင့်မထားနဲ့သဘောကျလား ဒီလိုဆိုရင်ဘယ်နဲ့ဖြစ်မလဲအရင်ပါလာတဲ့စီလဲကုံရောအရင်မီးအရင်မီးစာလဲကုံရောဘာဖြစ်သွားလဲမီးငိမ့်လို့ရှိရင်ဒုက္ခသိမ့်တာရိမ့်မိဗလားဒါဖြင့်ဒကာရမတို့ဒါတရားလဲသွားဗလားအဲမင်းကြီးညင်တော့ဒီလိုလုပ်ရမယ်တဲ့ဒကာရမတို့တိဏ္ဍာသိနေဖတ်တော့ဖတ်တတ်ပြစ်ရဝေဒနာဝေဒနာနောက်ကနေပြီးဒီကာလဒကာရမတို့ဒီကမက်ထက်ပေးပါ ဘောကြမဲ့ထက်ပေးလိုက်တော့ဒီထဲကတစ်ခုခုကိုဥမာစိတ်ဖြင့်စိတ်ဖြစ်ဖြစ်ရှုဝေဒနာဖြင့်ဖြစ်ဖြစ်ရှုတော့ဒီကမဲ့မဖြစ်ဘူးမဲ့ဖြစ်တော့ဒီစီတွေပါဖြစ်တယ်ဒီနောက်မိစာတော့အစ်စ်လောက်ထားသေးရလားစောင့်ထားသေးရလားမဆောင်တော့ဘူးဆိုတာသဘောပါဒါဖြင့်ခြီလည်းအစ်စ်မပြင်တော့မိစာတော့အစ်စ်ဆောင်ပြီးဒီကလာမထားတော့ဘူးဆိုလို့ရှိရင် နောက်ကပါလာတဲ့ကံသုံးခုနဲ့နောက်မိစာကိုရင်ကိစ္စပြီးဒါဖြင့်မဲ့သည်ခြီကိုလည်းခန်းစီနောက်မိစာကိုလည်းမပေါ်စီဘူးမဲ့သည်ပါပါလိမ့်ဒါဖြင့်ဒီဘဝဒီခြီကုံလို့ဒီခန္ဓာရင်းတော့မိစာသိရင်ဖြင့်ဒုက္ခသိမှာ ဒါဖြင့်မဲ့ဖယ်အာကိုးเสียရှိတယ်ဆိုတာပေါ်ပါလားဒါဖြင့်ရှေ့က၅ခုတစ်ခုခုကိုဘာလို့อ่ะတစ်ခုခုဖြစ်ပြရှုလိုက်ပါဖြစ်ပြရှုလိုက်တော့ရှေ့ကဖြစ်ပြနောက်ကမဲ့ဖြစ်သွားပြီမဖြစ်ပေဘူးနောက်ရှုပါများလာရင်မဲ့ခင်၃ခုက၈ခုဖြစ်မဖြစ်ပေဘူးလားထိုကဲ့သို့ဖြစ်တဲ့အခါဒီစီတွေပဲနဲ့ဆိုပါဒီစီတွေခန်းကစီကလည်းမရှိဘူးနောက်မိကအသက်ကကလှုပ်ဖြစ်သေးရဲ့ မလို့ဖြစ်တော့မိစာလည်းကျတော့မလဲစီလည်းမဖြစ်မိစာလည်းမလဲဆိုတော့အရင်စီနဲ့အရင်မိစာကုန်ရင်ဘာဖြစ်မလဲသဘောကျမလားဒါဖြင့်ဒကာဓမ္မတို့ဒါပဲကင်မဲ့ယူမဲ့လူရှိတော့တယ်မဲခင်ပဲကင်မဲ့ယူမဲ့လူရှိတယ်ဆိုတာသဘောပါညာရောက်ကြပါကဲယနေ့ဒီရင်တော့ကြလို့